သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြသုလဇန်13ရက်2022ခုနှစ်ဇန်နဝါရီလ14ရက်တောက်ကြနေ့၌အွန်လိုင်းမှဟောကြားအပ်သောတရားဒေသနာတော်ကုန္ဒလခေတာထေရီမဤပါရမီဘွားနှင့် နောက်ဆုံးနေ့ရများ ကုဏလကေတာထေရီမဟာလည်းပဲဝိသခာတို့ခေမထေရီတို့ပဒသရာတို့နဲ့အလားတူပဲသူရဲ့ပါရမီဘဝဟာပဒုမုဒ္ဒရာမြတ်စွာဘုရားလက်ထက်ကစခဲ့တာဖြစ်တယ်။ခုံနုဝိသေသရှိတဲ့ ထေရီမဖြစ်တရားလဲဆိုတာကဘာတသိန်းကာလကပါရမီဖြည့်ခဲ့တဲ့ပုဂ္ဂိုလ်ဒါကြောင့်လောကမှာဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားလူတွေရဲ့တက်တန်းတသိန်းတန်းမှာပွင့်တော်မူတယ်အဲ့လိုပွင့်တော်မူတဲ့အချိန်မှာကုဏလကေတာထေရီမရဲ့အမျိုးကအလောင်းတရားက ဟန္တာဝတိမြို့တထေးမြို့မှာမွေးဖွားပြီးတော့မြတ်စွာဘုရားတရားနာတရားတရားတွေဖြစ်ကုသိုလ်ကောင်းမှုပြုတယ်အဲ့ဒီကုသိုလ်ကောင်းမှုပြုတဲ့အခါမှာဘဒုဗုဒ္ဓရမြတ်စွာဘုရားရဲ့တပိမတာဝိကဘိက္ခုနီမတူကိုဘဒုဗုဒ္ဓရမြတ်စွာဘုရားက ခိဗ္ဗဖိညအသိဉာဏ်ထက်မြက်ပြီးတော့လင်းလင်းမြန်မြန်သိတဲ့ပုဂ္ဂိုလ်တွေထဲမှာထူးခြားထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အကြောင်းအေဒီရဘဝတုဖြင့်ချီးကျူးမြောက်စားနေတာကို တွေ့ရတဲ့အခါမှာ မြတ်စွာဘုရားတန်အလှူဒါနလုပ်ပြီးအဲ့ဒီယာတုအဲ့ဒီဌာနကိုခိဗ္ဗပညာအရာမှာထူးချွန်ထက်မြက်တဲ့ဘေကုဏီမာကဲ့သို့နောင်ဖရာရဲ့သာသနာမှာဖြစ်ပြရစေလို့ဆုပန်ခဲ့တာပေါ့အဲ့ဒီဆုပန်ခဲ့တာနဲ့ပတ်သက်ပြီးတော့ပရိဘုဒ္ဓရမြတ်စွာဘုရားက ဖြာတဲ့စကားမေးကြားခဲ့တယ် ကဘာတသိန်းလွန်မြောက်တဲ့အခါမှာဗဒ္ဒကဘာဆိုတာပေါ်လိုက်မယ်အဲ့ဒီဗဒ္ဒကဘာမှာအောက်ကကမြေမျိုးကတိုးထွက်ပြီးတရားဥတရားမြတ်ရတဲ့ဂေါရမဗုဒ္ဓဆိုတာလောကမှာပွင့်လိုက်မယ်အဲ့ဒီဂေါရမဗုဒ္ဓရဲ့ဗဒ္ဒကုဏလကေတာဆိုတဲ့အမည်နဲ့ ဘေကုတိပါဖြစ်လိမ့်မယ်အဲ့ဒီပြတဲ့စကားကိုချရတဲ့အခါမှာအလွန်မင်းဝမ်းမြောက်ဝမ်းသာဖြစ်တယ်အဲ့တော့ကဘာတသိန်းကကြုံပြီးတော့ပြောခဲ့တဲ့စကားဘလို့ပြောနိုင်တာတုံးလို့ဆိုလို့ရှိရင်တော့ပစ္စုပန်အခြေအနေကိုကြည့်ပြီးတော့အနာဂတ်ကိုပြောတာဖြစ်တယ် ပြစ္ဆဝံခြေနေမှာဒီမျိုးသမီးမှာခိဗ္ဗဗေညအရာထူးခြားထမြက်တဲ့ပုဂ္ဂိုလ်ဖြစ်ဖို့စိတ်ဆန္ဒအလွန်ကြီးမားနေတယ်။ကြိုးစားအထုံးမှုတွေလည်းရှိတယ်စိတ်တက်ကလည်းမြင့်မားနေတယ်အသိဉာဏ်လည်းရှိတယ်ဆိုတော့ သူ့ရင်ထဲမှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဘလောက်ခိုင်မာတယ်ဆိုတာကြည့်ပြီးမြတ်စွာဘုရားသူ့ရဲ့စုပန်မှုကအောင်မြင်မယ်အဲ့တော့နောင်နာခမှာဖြစ်ပေါ်လာမယ့်ဟာကိုချွတ်တင်ပြီးတော့ပြောနိုင်တာပစ္စုပန်အခြေအနေကိုမူတည်ပြီးတော့ပြောကြတာပဲဖြစ်တယ်။တမာအဖြစ်ခဏိခေတောင်မှပဲပင်လယ်ထဲမှာဖြစ်ပေါ်နေတဲ့ရှားသည့်ဥရုအခြေအနေတခုပြောပြီး ဘယ်နေ့မုံတိုင်းတိုင်းလေးပဲဘယ်နေ့မိုးရလိမ့်မယ်ဆိုပြောနေကြတာပဲလေဒါလည်းအနာဂတ်ကိုပြောတဲ့ဟာပဲသို့သောမြတ်စွာဘုရားအသိဉာဏ်နဲ့မျိုးကြတော့ကဘာပေါင်းမြောက်များစွာကိုပဲကဘာပေါင်းမြောက်များစွာဝေးကွာတဲ့အနာဂတ်ကိုပဲမှန်ကန်အောင်ပြောနိုင်စွမ်းရှိတယ်ပေါ့ဘဝဆိုတာ လူတယောက်ရဲ့စိတ်ဆန္ဒဝါသနာဝါသနာတို့ဆန္ဒတို့အသိပညာတို့ပေါ်မှာမူတည်ပြီးတော့သူ့ရဲ့အနာဂတ်ဘဝကိုပြောလို့ရတယ်ပေါ့အဲ့တော့ဒီစုပန်နဲ့အမျိုးသမီးရဲ့ယဉ်ထဲမှာဖြစ်တဲ့ဆန္ဒဝိရိယစိတ်တဝိမန္တလို့ဆိုတဲ့ activity တရား၄ပါးကို မြတ်စွာဘုရားကဆက်သွယ်ရှုစားပြီးကဘာတသိန်းလွန်လို့ရှိရင်သူဆန္ဒတော့အောင်မြင်မှာပဲဘာလို့လို့ဆိုတော့ तू ကသူလိုချင်တာကိုမရရင်နောက်ဆုံးမဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုတာသိလို့ဒီလိုဗျာဒိတ်စကားမျိုးကြားတာပဲအဲ့တော့အောင်မြင်လာမဲ့အနေထားမျိုးကိုမြတ်စွာဘုရားမိန့်ကြားလိုက်တယ်အနာဂတ်မှာမဲ့ခေါ်ရမဲ့အမိနာမပါပြောတယ် ဗတ္ထာကုဏလကိတာသူရဲ့မူရင်းနာမည်ကတော့ဗတ္ထာဆိုတာဖြစ်လေဗတ္ထာဆိုတာတင့်တယ်ခြင်းကောင်းမြတ်ခြင်းလှပခြင်းဆိုတဲ့အဓိပ္ပာယ်ဆောင်းနေကုဏလကိတာဆိုတာတော့နောက်ပိုင်းကျမှရတဲ့အမည်ဖြစ်မူလနာမည်ကဗတ္ထာ မျိုးသမီးတွေထိုခေတ်ကမဲ့လေးရှိတဲ့နာမည်မျိုးပေါ့အဲ့တော့ဘုရမုဒ္ဒရာမြတ်စွာဘုရားထံမှာကုသိုလ်ကောင်းမှုတွေအသက်တသိန်းတန်းမှာဖះနဲ့လည်းတွေ့ရတယ်ကုသိုလ်ကောင်းမှုတွေကိုလည်းဆွဆွမြဲမြဲလုပ်တယ်အဲ့လုပ်တဲ့ကုသိုလ်ကောင်းမှုတွေရဲ့အရှိန်အဝါဟာကဘာတသိန်းရောက်လို့ရှိရင်အသီးပွင့်အနေနဲ့ဖြစ်ပေါ်လာမယ်ဆိုတော့ မြတ်စွာဘုရားကြိုတင်ပြောတဲ့သဘောပဲဒါစဉ်းစားကြည့်မယ်ဆိုလို့ရှိရင်တော့တရေပင်တပင်ဆိုင်တယ်အေးသူဆိုင်တဲ့မြေကလည်းကောင်းတယ်အစိတ်ကလည်းကောင်းတယ်အဲ့တော့ဒီပင်ဘယ်နှစ်နှစ်နေရင်သိမယ်ဆိုတာခမပြောဆိုနိုင်ကြတယ်လို့ပဲစဘာဆိုင်ပြတဲ့ပုဂ္ဂိုလ်တွေကလည်း ဘယ်ချိန်မှသွားရဲပြီးတော့မဲ့လိမ့်မယ်ဆိုတာပြောနေကြတာပဲလေအဲ့သူရဲ့စိုက်ပျိုးမှုကိုချစ်ပြီးတော့အနာဂတ်ကိုဟောတယ်ဆိုတာဖြစ်နိုင်တဲ့အကြောင်းတရားရှိတယ် reasonable ဖြစ်တယ်လို့ logical ဖြစ်ရှုတိပေဒါနဲ့တင့်တော်တယ်လို့ဒီလိုမှတ်သားရမှာဖြစ်တယ်အဲ့တော့ဒီကုသကံရဲ့အရှိန်ဝါကြောင့်ပဲသူဟာ တက်တန်းစေးလို့လူ့ဘဝမှာသိဆုံးတဲ့အခါတာဝရိန္ဒနတ်ပြည်ရောက်တယ်တာဝရိန္ဒနတ်ပြည်ကနေယာမယာမအနေတုတိတာတုတိတာအနေနေမနရတိနေမနရတိအနေပရနေဝိတဝတ္တဝတိဆိုတဲ့နတ်ပြည်6ထပ်အဲ့တော့ပါရမီဖြည့်တဲ့ပုဂ္ဂိုလ်တွေကတချို့ပုဂ္ဂိုလ်တွေတော့ပြမပြည်ရောက်တယ်လို့သိမပါဘူးလူပြည်နဲ့နေနီနတ်ပြည်6ထပ်မှာ လျှောက်ပြီးတော့လူပြေမှာပါရမီကိုဆက်ပြီးတော့ဖြည့်ကြတာများတယ်ပေါ့တက်တန်းရှည်တယ်မြမပြေရောက်သွားလို့ရှိရင်ဟိုမဖြစ်ဘူးတော့မဟုတ်ဖြစ်တာလည်းရှိတယ်ပေါ့တက်တန်းရှည်တယ်မြမပြေရောက်ရင်ပါရမီအထူးဖြည့်နိုင်မှုမရှိဘူးဒါကြောင့်မို့ဖះလောင်းနေကြတော့မြမပြေရောက်သွားလို့ရှိရင်အတိမုတ်တိမရဏလို့ခေါ်တယ်တက်တန်းစေအောင်မနေကြဘူး ပါရမီဖြည့်လို့ရတဲ့လူဘဝကိုပြောင်းကြတယ်အဲ့လိုတဏ္ဍစေအောင်မနေတာကိုအတိမုတ်တိမရဏနော်ရည်ဆွေးချက်တစ်ခုခုနဲ့ပဲဘဝကိုဆုံးသက်လိုက်ကြတယ်တော့ကိုယ့်ကိုတတ်တာတော့မဟုတ်ဘူးစူးစိုက်လောက်တာတော့မဟုတ်ဘူးသို့တော့ဆန္ဒမရှိတာပေါ့နော်ပါရမီပြမပြေမှာအချိန်ဖြုံးမနေပဲနဲ့ လူပြည်ဖြစ်ဖို့ဆန္ဒရှိတယ်မြမပြည်မှာအချိန်ဖြုံးမဲ့ဆန္ဒမရှိဘူးလူပြည်မှာပါရမီဖြည့်ဖို့စိတ်ဆန္ဒတွေကပိုပြင်းထန်တယ်ဒါကြောင့်မို့ဖះလောင်းနေဟာမြမပြည်မှာကြာရှည်စွာမနေဘူးမြမပြည်ရောက်တော့ရောက်တယ်ကြာရှည်စွာမနေကြဘူးအခုလည်းပဲကုဏလကေတာဗတ္တာကုဏလကေတာထေရီမရဲ့သူကိုယ်တိုင်ပြောပြတဲ့အပ္ပဒါနာစာကြောင်းမှာလည်းပဲ သူအဝတ္တဝတိနတ်ပြည်ရောက်သွားပြီအဲ့ဒီကနေပြီးလူပြည်ပြန်ရောက်လာတယ်ဘယ်ဘုံဘယ်ဘဝပဲရောက်ရောက်သူဟာအထက်တန်းကနေဖြစ်ခဲ့တယ်ဆိုတာဒါကိုလည်းအမှတ်တရပြန်ပြောပြတယ်အဲ့လိုနဲ့ဗရကဘာရောက်လာတယ်ကဘာတသိန်းကိုကြော်ဖြတ်ခဲ့ပြီးတော့ ဗရကဘာကိုရောက်လာအဲ့တော့ဗရကဘာမှာသုံးစုမြောက်ပွင့်တော်မူတဲ့ကသဗ္ဗဖရာလက်ထက်မှာဒုလဖြစ်တယ်အဲ့ဒီအချိန်မှာခေမာတို့ဥပ္ပလဝဏတို့ပတာစာရာတို့ကိတာဂောဘီတို့ဓမ္မဒိဏတို့ဝိသခာတို့သူတို့ ਨੇ ဆုံစည်းပြန်တယ်ဒါကြောင့်အဲ့ဒီကမှလေ ကသဗ္ဗဘုရားလက်ထက်ကသဗ္ဗမြတ်စွာဘုရားရဲ့တပည့်တကာဖြစ်တဲ့ဗာရဏသီဘုရင်ကာတိမင်းကိကီဆိုတဲ့ဘုရင်ကြီးရဲ့သမီးတော်ခုနှစ်ပေါ်ဖြစ်တဲ့ထဲမှာသူပါတယ်အဲ့တော့သူ့နာမည်ကတော့ဘိက္ခုတဧကာလို့ခေါ်တဲ့သမီးတော်ပဲဖြစ်တယ်သမဏီဆိုတာကခေမာလာဖြစ်တယ် သမဏဂုတ်တာဆိုတာဥပ္ပလဝဏလာဖြစ်တယ်ဘိက္ခုနီဆိုတာပတာစာရလာဖြစ်တယ်ဘိက္ခုဒ ాయి ကာဆိုတာအခုဗတ္ထာကုဏလကေတာဖြစ်ခဲ့တာဖြစ်တယ်ပေါ့ဓမ္မာတို့သူဓမ္မာတို့ကကိတာဂောရမီတို့ဓမ္မဒိဏတို့ဖြစ်ခဲ့ပြီတန်ခါဒ ాయి ကာတော့ဝိတခါအဲ့တော့ကိကိဘယင်ကြီးရဲ့သမီးတော်ခုနှစ်ဖော်မှာ ဝမှာသူတို့ဆုံစည်းခဲ့ကြပြီကုသိုလ်ကောင်းမှုကိုမျက်မျက်နှုံနှုံပြုလုပ်ခဲ့ကြတယ်တော့အဲ့တော့မြတ်မြတ်စွာဘုရားလက်ထက်ဆိုတော့အသက်2000တန်းပေါ့အဲ့တော့နှစ်ပေါင်း2000လောက်ကောမာရိပြမစရိယဆိုတဲ့အပြုစင်ဘဝနဲ့သူတို့ဟာချမ်းသာတာဖရာတော်အကြောင်းတဲ့ ဖရာတရားနာပြီးတော့ဘဝတစ်ခု ပြည့်စုံစေခဲ့ကြတယ်ပေါ့အဲ့ဒီကုသကံတွေကြောင့်ဘဝခီးမှာသူပြေရောက်လိုက်နတ်ပြေရောက်လိုက်အဲ့လိုနဲ့ဖရာတဆူကသဗ္ဗဖရာမရှိတော့တဲ့နောက်ဈာကာလမြေကြီးကတည်ယူဇနာလောက်မြင့်တက်လောက်အောင် ချိန်ကြာပြီးတဲ့နောက်မှာလူတွေရဲ့တက်တန်း တရားတန်းထိကြဆင်းသွားပြီးတဲ့နောက်ခေါရမဖရာလာပွင့်တယ်တဲ့ဒါနောက်ဆုံးဘဝသူ့ရဲ့ပါရမီဘဝရဲ့နောက်ဆုံးဘဝပေါ့နော်အဲ့တော့ပါရမီဖြည့်ခဲ့တဲ့ဘဝတွေကတော့ကဘာတသိပါရမီဖြည့်ခဲ့တယ်လို့အဲ့တော့ကဘာတသိပတိုင်ကသူမဖြစ်ခဲ့ဘူးလို့တော့ပြောတာမဟုတ်ဘယ်တော့ကစဖြစ်တယ်ဆိုတဲ့အစကိုတော့ဘယ်သူမှမသိနိုင်ဘူး ဘုန်းကြီးတွေဘုန်းကြီးတို့တွေကိုဘွားကိုငါဟာတရဝအနေနဲ့ပေဘွားကစဖြစ်ခဲ့တယ်လဲဆိုတာရှာဝေလို့ရမှာမဟုတ်ကြဘူးဘယ်ကနေစဖြစ်တယ်ဘယ်ဥစရှာမရတယ်လို့ကျက်ဥစရှာမရတယ်လို့ဖြစ်မှာပဲတစ်ပင်နဲ့ရိုးစိတ် ကျက်နဲ့ကျက်ဥဘယ်အစတာတုံးလို့မဆုံးနိုင်တဲ့မိကွန်းနဲ့အဖြေလို့ဖြစ်သွားအစေးကနေပင်ပေါက်တယ်အပင်ကနေပြီးတော့အစေးရတယ်အဲ့တော့ဘယ်သူကစတာတုံးလို့ပြောရခက်တယ်ပေါ့နော် ကျက်မကကျက်ဥရတယ်ကျက်ဥကနေတခါကျက်ပေါက်တယ်အဲ့လိုပြောမယ်ဆိုလို့ရှိရင်ဘသူကအစဆိုတာပြောဝရခက်တယ်။ဘာကြောင့်ခက်တုံးဆိုအမဓမ္မရှိလျားလို့တန်တရားကအမဓမ္မရှိလျားလို့အစဆိုတာရှောင်တွေ့နိုင်ဘူး။သို့တော့ပါရမီဘဝရဲ့အစကိုတော့ပြောလို့ရတယ်ပေါ့။ပရိမုဒ္ဒရာမြတ်စွာဘုရားလက်ထက်ကသူ့ပါရမီဘဝစခဲ့တယ်လို့ ကဘာတသိန်းကစခဲ့တယ်လို့ပြောမှာပေါ့အဲ့လိုနဲ့ကောရမမြတ်စွာဘုရားလက်ထက်လူလာဖြစ်တယ်ပစ္စည်းမေစပဝေဌာနိခိရိပစပုရုတမေရာဇယုခိရိပစလို့လဲသုံးတယ်ပေါ့ခိရိဆိုတာတောင်းဝဆဆိုတာခြံခတ်ထားတာ တောင်နေကာယံထားတော့တောင်နဲ့ခြံခတ်ထားတဲ့မြို့ကိရိပဇာမြို့လို့ဒီလိုလဲခေါ်တာရှိတယ်အဲ့တော့ရာဇကရာဇဂျုံမြို့ဟာ တောင်နေနဲ့ကာယံထားတဲ့မြို့ဖြစ်လို့တခါတရံကိရိပဇာလို့တောင်းတယ်အဲ့ဒီကိရိဝဇာတောင်နေနဲ့ခြံခတ်ထားတဲ့ရာဇဂျုံမြို့မှာသာဒတိတိကုလိဖိတေယတာဟံယောပနေထိတာ ချမ်းသာကြွားတဲ့တထေသမီးအနေနဲ့လာပြီးတော့ဖြစ်တယ်ချမ်းသာကြွယ်ဝတယ်ဆိုတဲ့ပုံကိုယ်တွေဟာမိဘတွေကလည်းသာသမီကို လိုလိုက်တတ်တယ်မတောင်းမတမကြောင်းမကြနေကြရတာဆိုတော့အဲ့တော့ဒီတထေးကြီးကလည်းဒီသမီးလေးတူရှိပုံရအဲ့လို တတိသူကြီးဖြစ်လာတဲ့အခါမှာအရွယ်လေးရောက်လာတော့စိတ်ကစားတဲ့ပေါ့ဒါမျိုးသမီးတွေရဲ့သဘာဝတိုင်းအရွယ်လေးရောက်လာရင်အရွယ်ရဲ့လှုံ့ဆော်မှုကြောင့်စိတ်ကစားမှုတွေဖြစ်တယ်ဟိုတွေ့ဒီတွေ့တွေ့တွေတွေ့တယ်တနေ့ကျတော့သူနေတဲ့အိမ်အပေါ်ဓာတ်ကမြို့ရင်းလမ်းကိုလှမ်းကြည့်လိုက်တဲ့အခါမှာ စောရံဝဋ္ဌထံနိယတံဒိဋ္ဌဝရတ္တတဟိဟံလူစိတ်ဆိုတာပြောရမတမ်းခက်တယ်အဲ့ဒီမြို့မှာသာသကြုံမြို့မှာခိုးမှုဆိုတဲ့ပြစ်မှု ချူးလွန်လို့ဖမ်းမိသွားတဲ့သခိုးတယောက်အဲ့ဒီသခိုးတယောက်ကိုဖခင်ကနေပြီးတော့အမိတ်ချလိုက်တယ် လူတွေကိုကြောင်ညာမောင်းခတ်ပြီးတော့မြို့မြို့တဲကနေပြီးတော့သူ့လက်ပြညိုတွေတုတ်စီတီးပြီးတော့မြို့ပြင် ထုတ်ပြီးတော့တတ်တာဒါသူတို့စီမှာအပြစ်ဒဏ်ပေးလေးရှိကြတာရှေးခေတ်ကအပြစ်ဒဏ်ပေးတာလေတော့ကြောက်စရာကောင်းတယ်ပြစ်ဒဏ်ပေးပုံတွေကအမျိုးစုံရှိတယ်ပေါ့အဲ့ပြစ်ဒဏ်ပေးတဲ့ထဲမဲ့ခွေးကျွေးတယ်ဆိုတာတောင်းပါတယ်နော်အရှင်လန်းလန်း ကိုက်စားတဲ့ခွေးတွေအဲထည့်ပေးလိုက်တာခွေးရဲ့ကိုက်တမှုခံပြီးတော့သွားတာတော့မကြခင်ကပဲဟိုမြောက်ကိုရီးယားမှာခွေးစာကျွေးတယ်ဆိုတာကြားဘူးတယ်နော်အပြစ်ဒဏ်ရှိတဲ့လူတယောက်ကိုခွေးကျွေးလိုက်တယ်အဲ့တော့စာထဲမှာလည်းပဲခွေးကျွေးတယ်ဆိုတာပြစ်ဒဏ်ထဲမှာတစ်ခုပါတယ်ပေါ့တော့ရှိရဘယင်းတွေက ကြံတဲ့လူတွေမလုံးအောင်လို့ဆိုပြီးတော့ရက်ဆက်မှုတွေပြတာပေါ့အဲ့တော့ညကမိတဲ့တခိုးကိုလည်းပဲတမျိုးလုံးမမတိမနေရအောင်လက်ပြန်ညိုးတုပ်ခေါင်းကိုပြအောင်ရိတ်ခေါင်းကိုပြပုံပြီးတော့စီတီးပြီးတော့ခေါ်သွားတာ နော်စီတီးတယ်ဆိုတဲ့ဒါတတ်မယ်ဆိုတဲ့စီတီးတာအိန္ဒိယမှာလည်းတစ်ခါတည်းဘုရားကရသွားတဲ့အခါအတုဝချရင် စီတီးသွားတာတွေ့တယ်အဲ့ဒီစီတီးသွားရင်တော့ဟာလာပြန်ပြီတလောင်းပေါ့စီနဲ့တီးသွားတာလူတွေမကြည့်ကျင်လို့လဲမသိကျင်လို့လည်းမရဘူးဒီစီတန်ကြားနေတာအဲ့တော့ဒီသတ်မိတ်ကြတဲ့တခိုးလည်း မြို့လေလမ်းမကြီးကနေပြီးတော့လက်ပြန်ညှို့တုပ်ပြီးတော့ခေါ်သွားတာကြံတဲ့လူတွေကိုနမူနာပြတဲ့သဘောရှိလောက်တယ်နောက်မလုပ်ရအောင်ဆိုပြီးတော့အဲ့တော့ရိုးရိုးခေါ်သွားတာမဟုတ်ဘူးချိန်တန်နောက်ကနေရိုက်ပြီးတော့ခေါ်သွားတာအဲ့တကူကလည်းရှုပ်ကလေးရတနာကမလူလဲငယ်ပုံရတယ်အဲ့ဒါကိုစိတ်လှုပ်ရှားနေတဲ့ဒီတထေသမီးက စောရဝဋ္ဌထံနိယန္တံဒိဋ္ဌဝရတ္တတဟိံအာအဲ့တုန်းကဒီသခိုးကိုချွတ်တုတ်ပြီးတော့တတ်ဖို့ခေါ်သွားတဲ့ဟာလေးကိုမြင်တဲ့အခါသူစိတ်ထဲမှာအကျဉ်းနာတရားတွေဖြစ်ပွားပြီးဒီသခိုးနဲ့သခိုးပေါ်မှာတွေ့တာမှုတွေတန်ရောစင်တွေဖြစ်သွားတယ်ဒါစိတ်ဆိုတာမဓမ္မထူးဆန်းတယ်ပေါ့နော်လူစိတ်ဆိုတာ အဲ့တော့တကုတ်ပုံမှာကျင်နာတရားထားပြီးတော့တာမန်ဖြစ်တာမဟုတ်ဘူးသူကထီเจ้าကိုမိဘကိုဖွင့်ပြော ဖွင့်ပြောပြီးမရမကပူဆာတယ်သူ့ဖေကိုဖွင့်ပြောတယ်ဒီတကုတ်ကိုကဲတင်ပေးပါဆိုပြီးတော့အဲ့တော့သူ့ဖေကသမီးကိုချစ်တဲ့စိတ်နဲ့ သူတောင်းဆိုတာကိုလိုက်လျောပြီးတော့ငွေတစ်ထောင်ပေးပြီးဒီတတ်မဲ့ပုဂ္ဂိုလ်တွေကိုငွေလက်ထိုးပြီးတော့တခိုးကိုကယ်လိုက်တယ်ပေါ့ကယ်မှန်းလည်းမသိရှိရဘူးသူကနော်ကလေးခေတ်တွေလည်းဒါမျိုးတွေကရှိတာပဲနော်ပတ်စံပေးလိုက်လို့ရှင်ဒါလူကတတ်တလို့လို့ဘာလို့လို့နဲ့လည်းလွတ်သွားတာတွေရှိတယ် သူလည်းတထေးကနေငွေတစ်ထောင်ပေးပြီးတော့အခြားတယောက်ယောက်ကိုတတ်ပြီးတော့သူကတော့လွတ်သွားတယ်လွတ်သွားတယ်ဆိုတော့အပြစ်မဟုတ်ဘူးတထေးရောက်သွားတယ်ပိတံပေတံသဟတေနမောစေတဝဝရတတော်တဲ့အဲ့ဒီအသက်ခံရခြင်းပေးကနေလွတ်မြောက်အောင်ငွေတစ်ထောင်ပေးလိုက်တယ်ငွေတစ်ထောင်ပေးလိုက်တော့ ဆောင်ရွက်မဲ့ပုံကိုယ်တွေကသူ့အိမ်ကိုတိတ်တဆိတ်ပို့ပေးလိုက်တယ်ပေါ့ဘယင်စီကိုတော့တတ်ပြီးပါပြီအကြောင်းပြမှာပေါ့လူတွေမသိအောင်တိတ်တဆိတ်ဆောင်ရွက်ကြတယ်ပေါ့အဲ့လို ਨੇ ဒီတကူကလွတ်ပြီးတော့တထဲအိမ်ရောက်သွားတယ်သောမေဘူဒနာ အတာတိတတ္တမန္တာရောဝိဒိတဝနာမနမမအဲ့တော့တထေသမီးသမီးရဲ့စိတ်ကိုသိတဲ့ဖခင်ကအဲ့တကူကတင်ပြီးတော့အဲ့ဒီတကူနဲ့သူသမီးကိုအိမ်တော်ရင်သားချပေးလိုက်တယ်ပေါ့တတဟမသိဝိတ္တထအတိဝတိတာပိတာ သူကလည်းဒီတစ်ခုမြင်းမြင့်ချင်းတဏှာ strike ဖြစ်သွားတယ်ဒါမျိုးတွေကလည်းဖြစ်တာဘာကြောင့်လို့ဆိုရင်အတိတ်ကတန်ရုပ်စင်နေတဲ့ပါရတယ်ပေါ့နော်အကြောင်းဆိုတာအမျိုးမျိုးပဲအဲဒီတစ်ခုကိုသူကကဲတင်ပြီးတော့အဗ္ဗဓမ္မတထေသမီးကဒီတစ်ခုကိုချစ်မြတ်နိုးတယ်သို့တော်တစ်ခုက သူချစ်မြတ်လို့ဆိုတော့သူ့အပေါ်မှာတလောက်ကြီးမချစ်မြတ်ဘူးတခိုးဆိုတာပစ္စည်းရဖို့ပဲစဉ်းစားတာလေခိုးတဲ့လူကတထေးသမီးကယရနာပစ္စည်းတွေဝတ်တဲ့အခါမှာလူပေါ်မှာတန်ရစင်မဖြစ်ပဲနဲ့သူဝတ်ထားတဲ့ရွှေတွေငွေတွေရကျင်တဲ့စိတ်ဖြစ်နေအဲ့ဒီလူလူစိတ်ဆိုတာတော်ခက်တယ်သောမေဖူဒနာလောဘေနာ လိမစ္ဆာတယောထိတော်ဘူတနလောဘိနစာတထေတထေသမီးဝတ်ထားတဲ့စိန်ရွှေရဏတွေကိုသူကတထိုးတခိုးရဲ့ညင်တိုင်းပဲဒါတွေကိုရချင်တယ်တော့တူတူနေရယုံနဲ့မကျင့်တတ်ဘူးအဲ့ဒီယရဏပစ္စည်းတွေကိုသူကရချင်ရချင်တော့အိမ်မှာကျတော့ အလုံးဟာတထေသမီးရဲ့အချွေရနေဆိုတော့သူကတစိမ့်တရားဖြစ်နေတာသူကလှုပ်လို့မရအောင်အေးအေးကျန်တဲ့လူတွေကသူစကားနားထောင်မှမဟုတ်ဘူးတထေသမီးတစ်ချက်ပြောတထေသမီးပဲစကားပဲနားထောင်ကြမှာအိမ်မှာရှိတဲ့လူတွေကအဲ့လိုတထေသမီးရဲ့လူတွေဖြစ်နေတော့သူလှုပ်လို့မရမရတဲ့အခါကျတော့အကြံထုတ်တယ် ထီရဏပစ္စည်းတွေကိုသူကလူရဲ့ချင်တာတခိုးရဲ့ဝါသနာမစွန့်ဘူးလူရဲ့ချင်တာအဲ့တော့သူကပြောတော့ तू အခုလို့သေဘေးကလွတ်လာတာအားတဲ့တောင်ဆောင်နဲ့မင်းကြီးကိုသူဆူတောင်းခဲ့တယ်ပေါ့ဒါကြောင့်မလို့တောင်ဆောင်နဲ့မင်းကြီးကကဲတာလို့ပြောတယ်လူတွေကအဲ့လိုထင်ကြတာပဲเนาะခုခေတ်လဲရှိတာပဲဒါ ခုခေတ်လည်းရှိတာတကယ်တော့မဟုတ်ဘူးတိုက်ဆိုင်မှုတစ်ခုပဲဖြစ်တယ်သို့တော့မယုံဘူးလားဆိုယုံနေကြတာခုချိန်တယ်ဘယ်မှာဆူတောင်းခဲ့လို့ကိုဖြစ်ချင်တာလေးဖြစ်သွားရင်ဒါကြောင့်လို့လူတွေကတဏှာဆွဲနေအခြားအကြောင်းကိုမစဉ်းစားတတ်တော့ဘူးဒီအကြောင်းပဲစဉ်းစားတာအဲ့တော့သူကဂရီပေးခဲ့တယ်ပေါ့ သူ့ကိုလွတ်မြောက်အောင်သေဘေးမှာလွတ်မြောက်အောင်ကဲတင်မဲ့ဆိုရင်တောင်းဆောင်နာမည်ကြီးကိုပူဇော်ပါမယ်ဟိုဇလန်တစ်ခုထဲမှာဆိုလို့ရှိရင်ရှုကဇိုးနာမည်ကြီးကိုရှုကဇိုးနာမည်ကြီးကြောင့်တကယ်တော့ယုကဇိုးရှိတဲ့တစ်ပင်အောင်မှာသူကအိမ်ရင်ကနေပြီးတော့သူ့ခြေတော့ပျောက်သွားတယ်ပျောက်သွားတော့ သူကဗာပြောတရားတစ်ပါးသောမင်းနေရဲ့လေချောင်းသွေးနဲ့ပူဇော်မယ်လို့ပြောတဲ့အခါကျတော့လူတွေတတ်ပြီးတော့ဒီနားမှာသွေးနဲ့သူ့ညောင်မင်းကိုပက်မယ်ဆိုရင်ရှုကစိုးကဘယ်သွေးညီနှံ့နေသူခံနိုင်မှာရောရှုကစိုးဆိုတာတန်တန်ပြန်ပြန်နေတာအဲ့တော့လူသွေးတွေနဲ့သူ့ညောင်မင်းပက်မှသူမလို့လောက်အဲ့တော့သူထွက်တာပါလားဆိုတော့အဲ့လိုလည်းမတားဘူး တားနိုင်တဲ့ပုဂ္ဂိုလ်လည်းရှာတယ်တားနိုင်တဲ့ပုဂ္ဂိုလ်ရှာလိုက်တဲ့အခါကျတော့တိုင်းပြည်ငယ်ကမိဖုရားတူပါတယ်သူကပညာရှိတယ်ဒီမိဖုရားအဲဒီမိဖုရားပါမသူရောင်မင်းကိုပူဇော်တာလက်ခံမဲ့ဆိုပြီးတော့ယုတ်ဆိုးကြီးကအဲ့လိုပြောတဲ့ဒါနဲ့အဲ့ဒီမိဖုရားကဖမ်းပြီးတော့ရှင်နဲ့ပူဇော်မဲ့လို့တော့ မိဖုရားကပထမငိုတယ်နောက်တော့ရည်တယ်ဘာလို့ငိုတာတုံးဆိုတော့သူဟာစိတ်တကောင်တတ်ပြီးတော့ဧည့်သည်ကိုကြွေးခဲ့လို့စိတ်မွေးနဲ့မြလဲပင်ပြတ်ပြီးတော့သေရတယ်အခုတရားတော်ဆိုမင်းနေတတ်လို့ရှိရင်ဒီဘယင်ဟာဘယ်တော့မှဘွားကလွတ်မှာမဟုတ်ဘူးဆိုပြီးတော့သူကတော့အဲ့ဒါလွတ်ပြီဆိုပြီးတော့ ဒီဘရင်ဒုက္ခရောက်မှာကိုကြည့်ပြီးသူကငိုတယ်သူလွတ်ပြီဆိုတာကိုသိပြီးတော့ရှိတယ်ပေါ့အဲ့ဒီမှာနောက်ဆုံးသူနဲ့အခြေတင်ပြောကြတဲ့အခါမှာရှုကဇုဏကြီးရဲ့ခြေစူးကြောင့်တရားတော်သောမင်းတွေကိုသူဖမ်းနိုင်တာလို့သူကထင်တယ်ပြောတဲ့အခါကျတော့ အဲ့ဒီမိဖုရားကရှိတယ်လေမဟုတ်ဘူးရှုပ်ကစိုးနာကြီးကသူ့ကိုယ်သူတောင်မတတ်နိုင်ဘူးတဲ့ညောင်းမဲဟိုဘက်ချမ်းမှမီးလောင်ထားတာတဲ့သူမီးမငိမ့်နိုင်ဘူးအဲ့ဒီလိုပြောလိုက်တဲ့အခါယုတ်ကစိုးနဲ့ကြီးကထွက်ပြီးဟုတ်လိုက်လေဟုတ်လိုက်လေလို့ထောက်ခံပေးစတယ်ဟုတ်တယ်ယုတ်ကစိုးဆိုတာလေသူ့ဟာသူ့မအနိုင်နိုင်လေတရားတော်သောမင်းနေသူ့ကြောင့်ဖမ်းမိတာမဟုတ်ဘူးသူ့ဟာသူစ조사လို့မိတာ အဲသူကြောင့်မင်းမီလာဟာထတော်မှသူမလုံးနိုင်သူမှမိသားမှမရှိတာနော်မိသားမရှိတော့ညောင်မင်းတစ်ချောင်းမီးလွန်သွားတယ်အဲ့တော့သူရေလည်းရှိဖို့မရဘူးမိသားဖို့ရအတွက်အော်အဲ့ဒါသူဘာမှမတတ်နိုင်ဘူးဆိုတာရုပ်ကစိုးကိုယ်တိုင်ပြောတာသို့သောလူတွေကတော့ခဏိထိဒါကိုယုံကြည်အားကိုးမှုတွေရှိကြတယ်ပေါ့နော် အဲ့ဒီတခိုးကလီဆယ်ပြီးတော့သူဟာရှစ်ပူဇော်ပါမယ်လို့တောင်းဆောင်နှမင်းကြီးစီတိုင်းတယ်ခဲ့တယ်အခုသူဟာတေဘေးကလွတ်တဲ့အပြင်တထေသမီးတောင်ရသေးတဲ့ဆိုရဲသူရေးသွားပူဇော်ခြင်းနဲ့ဆိုအဲ့တော့တထေသမီးကငိုတဲ့သူ့ဘောမှာတားဆဲရှိတော့သူပြောတာလိုက်ပြီးတော့လှုပ်ပေးတယ် အဲ့တော့ခြံရံတွေကတော့ပါလာတော့တောင်းကြီးရောက်တယ်တောင်းကြီးရောက်တော့ဒုနှစ်ယောက်ထဲသွားမယ်သူကအကြံနဲ့ကြံတဲ့လူတွေတောင်းပါပဲနေပစ္စည်းတောင်ထိပ်ကိုတက်ကြမယ်အဲ့ဒီတောင်ထိပ်ကလည်းနာမည်ကြီးပဲတစ်ဖက်ကကပယံကြီးစောက်ကြီးရှိတယ်စောရပပတလို့ခေါ်တယ်အဲ့တောင်ထိပ်ပေါ်ကနေပြီးတော့ပြစ်ပြစ်ဒဏ်ကြတဲ့သခိုးတွေကိုတောင်ပေါ်ကနေပြစ်ပြစ်ချတယ် အဲ့ဒီမှာသွားပြီး तू ကဖူးစောမှာအဲ့သူနှစ်ယောက်တည်းတင်တက်သွားကျန်တဲ့လူတွေကအောက်ကစောင်းရစ်ပေါ့သူကတော့အကျဉ်းညာနဲ့အဲ့လိုနှစ်ယောက်တည်းခေါ်တော့လေလိုက်သွားတာပဲသူကနော်လိုက်သွားတယ်တတဟံပဏမိတဝနာတတုကံသူကတင်စလီရခန္ဒီအတနောပါဏဣဒံဝဆနာမပြဘူးအဲ့ဒီမှာ သူကသောရပပတံနိတဝနာပပတံစေတယိဝထံအဲ့တောင်ထိပ်ရောက်တော့သူ့ကိုတတ်ဖို့ကြိုးစားတယ်တရေသမီးကိုတတ်ဖို့ကြိုးစားလာတဲ့အခါမှာသူကစဉ်းစားလာတယ်အဲငါတော့တတ်တော့မှနဲ့တူတယ်ပရမတော့ပြောတာပေါ့လူပိုင်ဆိုင်ပြီးနေမှတော့ပစ္စည်းဘာလို့ ပိုင်ဆိုင်ရင်ရတာလဲတူတူပဲပေါ့ပစ္စည်းပိုင်တာတူတူပဲဆိုတော့မရဘူးသူပစ္စည်းပဲလိုချင်တယ်အဲ့တော့မရတော့တထေသမီးတွေကတောင်းပန်တယ်ဣဒံသူဝဏကေယူရံမௌဒ္ဒဝေလူရိယဘဟုတပ္ပံဟရန္တုပတ္တံတိမန်စဓာတိတိတဝေယသူတော့မတတ်ပါနဲ့တဲ့ဟောဒီရွှေလက်ကောက်တွေ ပလဲတွေကြောင်းမြဲရဲတွေသူ့ရဲ့လဲဆွဲတန်းစာတွေအဲ့ဒါတွေအကုန်လုံးယူပါတဲ့အကုန်လုံးယူပါ သူ့တော့မတတ်ပါနဲ့သူ့ကိုလည်းပဲကျွန်မအဖြစ်ကြော်ညာပြီးတော့တစ်သလုံးခိုင်းစားပါလို့အဲ့လောက်ထိအောင်ပြောတာမတတ်ဖို့တောင်းပန်တယ်အဲ့ကြသူကဘာပြောတော့တထိတ်တခိုးက ဩရောပယတုကလျာဏီမာပါလံပရိဒေဝတိမင်းကပြောတဲ့အတိုင်းလို့ခုမှငိုးမနေနဲ့နာသဟံဘိသနာဘိအဟန္တံတနပါဝတံငါလူမသားဖဲပစ္စည်းဘယ်တော့မှမယူဘူးလူတပ်ပြီမှပစ္စည်းယူတာတခိုးကပြောလိုက်ဖုံရတာနော် ငါလူမတက်ဖဲပစ္စည်းယူခဲ့တာတခါမှမရှိဘူးသူเสียပစ္စည်းယူခြင်းသူတက်ပြီးမှပဲယူတယ်ငယ်ငယ်တော့ကြောက်ဦးတယ်ဓမြတွေဘာတွေတိုက်ရင်တော့ရှေးတော့ဓမြတွေကလူမတက်ဘူးပစ္စည်းပဲယူသွားတာအဲပွဲတဲ့မှာလူပြက်တွေကပြက်ကြတယ်ငယ်ငယ်တော့ကြောက်ဦးတဲ့ သူပြက်စကားတွေကအဲ့ဒါစပေါ်ဘာသာအချိန်ပဲပစ္စည်းယူလူတတ်တော်မူပါစားနောက်ပိုင်းကျတော့အဲ့ဒါပစ္စည်းလည်းယူတယ်လူလည်းတတ်တယ်ဖြစ်လာဟုတ်ရှိတော့အဲ့လိုမလုပ်ပစ္စည်းရလို့ရှင်လူကဘာမလုပ်ဓမြပဲပဲဓမြချင်းကမတူတတ်ဘူးတချို့ဓမြကစိတ်ကရှိတယ် အေးရှိတာကုန်ပြီချန်ခဲ့သေးတယ်နောက်တည့်စားဖို့အတွက်နော်ပစိုးနှစ်ထည်ရှိရင်တစ်ထည်ပဲယူရတဲ့တစ်ထည်ချန်ထားခဲ့သေးတယ်တမရပဲမယ်စီကန့်ရှိတဲ့တမရရှိသေးတယ်နော်သူတို့လှုပ်ထုံးလုံပြီးရှိတယ်တမရမှလည်းအကုန်မရောဘူးအမျိုးသမီးတွေကိုလက်နဲ့တောင်မထိရဘူးတမရကောင်းဆောင်နေရအဲ့လိုစီကန့်နဲ့တိုက်တဲ့တမရဘူး အဲ့ဒီအချိန်မှာဒီလိုပဲပစ္စည်းတိပဲယူပြီးတော့လူတော့ဘာမလုပ်ကြအဲငငယ်တော့အဲ့ဒီလူပြက်တွေပြက်တာလူရှင်တော်ခေါ်တဲ့လူတွေပစ္စည်းယူလူတတ်တော်မူပါဆိုနောက်ပိုင်းကျတော့ပစ္စည်းလည်းယူတယ်လူလည်းတတ်တယ်အခုတော့အဲ့ဒီစနစ်ကဒီဖျားလက်တဲ့ကတောင်ရှိနေတယ်သူပြောလိုက်ပုံကနတ်ဆာ အဟံအပိသနာပိဒါဘယ်တော့မှဒါမှတ်ထားတာမရှိဘူးအဟံတဝဌနမဝတံလူမတတ်ဖက်နဲ့ပစ္စည်းယူခဲ့တာတခါမှမလုပ်ခဲ့ဘူးလို့ဆိုတဲ့အဓိပ္ပာယ်နော်သူတက်ပြီးမှပဲပစ္စည်းယူမယ်လို့ဆိုတာအဲ့တော့တရေသမီးတွေကတောင်းပန်တယ် ယတောတရမိအတ္တနာယတောပတ္တောသမိဝေညုတံနာသံဘိဇနာမိအဉ္ဉံပိယတရံတရားတရေသမီးကသူ့ကိုယ်သူအမှားရတဲ့အချိန်သူ့အရွယ်ရောက်လာတဲ့တိတတ်တဲ့အရွယ်ရောက်လာတဲ့အချိန်ကနေစပြီးတော့တဲ့တခိုးကိုပြောတာရှင်းတဲ့ပို့ချစ်တဲ့လူတယောက်မှမတွေ့ဘူးပေါ့ဘူး တခုနားချလို့ရမလားလို့ပြောတာဖြစ်လိမ့်မယ်အဲ့ဒီလိုသူ့စိတ်ထဲမှာသူ့ပေါ်မှာဒီတခိုးပေါ်မှာချစ်ဆုံးလို့ပြောပြီးတော့သူကအကြံဉာဏ်နဲ့အေဟိတံဥပခုဟိတံကတ္တဝနာတံပရခိနာအဲ့တော့တတ်ချင်းနဲ့တတ်ပြီးတော့နောက်ဆုံးအချိန်နေနဲ့သူ့ကို အာရပါရဖက်ချက်မှသေးတယ်ဆိုပြီးတော့ဖက်ပြီးတော့နသဒါနိပုနောအဋ္ဌိမမတုံရှင်စသင်္ကမောအခုချိန်ကနေစပြီးရှင်နေကြမနောက်ထပ်ဆုံရတော့မှ မဟုတ်ပါဘူးပေါ့ဝမ်းတဲ့စကားပြောပြီးတော့နော်အဲ့လိုဝမ်းတဲ့စကားပြောပြီးတခိုးဖက်တယ်လို့လို့နဲ့တောင်းမတွန့်ချလိုက်သူကအကြံဉာဏ်နဲ့လောက်တာ စောရပပတ္တဆိုတဲ့တစ်ဖက်ကတောင်ကပတ်တောင်ကပန်းပြတ်ချီအဲ့ဒီကနေပြီးတခိုးကိုဖက်ပြီးတော့မပြီးတော့တွန်းချပလိုက်တာအဲတခိုးကအဲတောင်ပြတ်ကနေကြာပြီးတည်သွား နောက်ဆုံးအချိန်မှာတော့သူဟာသူပြောလို့မရတော့ဘူးဆိုတဲ့အချိန်မှာဒီသခိုးကိုသူကအနိုင်ယူလိုက်တာပေါ့နော်ဒါကြောင့်မို့လို့အဲ့ဒီတောတောင်မှာရှိကြတဲ့နတ်တွေကနေအတန်ပြုတ်ကြတယ်နာဟိသဗ္ဗေတုဌာနေတုပုရိသောဟောတိပန္တိတော်တယ် အရာခသိအလုံးမှာယောက်ျားရိတာပညာရှိတာမဟုတ်ဘူးဟေအဋ္ဌိပိပဏိတာဟောတိတထတထဥစ္စကနာနော်ထိုထိုကိစ္စတွေမှာစဉ်းစားဆင်ခြင်တတ်တဲ့အမျိုးသမီးတွေလည်းပညာရှိကြပါပြီတဲ့သူကြံဆောင်ပြီးသူကဥအောင်တပ်လိုက်တာဟုတ်ဒါမို့အရာခသိမ်းမှာယောက်ျားတွေသာပညာရှိတာမဟုတ်ဘူးတဲ့ ထိုထိုကိစ္စမှာစဉ်းစားဉာဏ်ရှိတဲ့အမျိုးသမီးတွေကလည်းပညာရှိကြပါတယ်နာဟိတဗေတုဌာနေတုပုရိသောဟောတိပဏိတောအဋ္ဌိပိပဏိတဟောတိလဟုံအထဝိစိတ်တကာကိစ္စတစ်ခုကိုလင်းလင်းမြန်မြန်ဆုံးဖြတ်နိုင်စွမ်းရှိတယ်ဒါကြောင့်မလို့မျိုးသမီးတွေလည်းတင်ခဏုပ္ပတိညာခေါ်တာပေါ့ထိုခဏအတွင်ဘာလုပ်ရမလဲဆိုတာဆုံးဖြတ်ချက်ချလိုက်တယ် သူနောက်ကျသွားရင်သူ့သားခံအဲ့တော့သူကဥအောင်လုပ်လိုက်တယ်လို့ဆိုလို့လေပေါ့အဲ့ဒါလို့ချီးကျူးခံရတယ်ပေါ့လဟုံးစဝတ္တခိပင်စနိကထေသမစေတယေမိကံဩနာယထာစယထာဟံတတုကံဝရေအဲ့ဒီချိန်မှာသူဘယ်လိုမှပြောမရတော့သူ့ကိုတတ်တော့မှလို့တေချာသိလိုက်တဲ့အခါသူချက်ချင်းစိတ်ကူးလိုက်တယ် သူမသက်ခင်ငါဥအောင်တတ်မယ်အကယ်၍ဟိုလူကရိမ့်မိသွားမယ်ဆိုရင်အမျိုးသမီးနဲ့အမျိုးသားဆိုတော့အမျိုးသားအားရှိတာမျိုးသမီးကအားရှိဘူးအဲ့ဒါကိုသူဖုံးကွယ်ထားပြီးတော့သူကအနိုင်ယူလိုက်နိုင်တယ်ပေါ့နော်သူလုံးတဲ့ဤစနစ်ကအနိုင်ယူလိုက်တဲ့ဤစနစ်နဲ့သူလုံးလိုက်တယ်သူဆိုလိုတယ်ပေါ့ ယောစဥပတိတံအထံနာခိပမနုမနုပုစတိသောဟိညတိမန္တပတိစောရောဝခိရိကပရိဒါကတော့သင်္ကန်းစာပေးတာကိစ္စတစ်ခုမှာတဲ့လင်းလင်းမြန်မြန်မဆုံးဖြတ်နိုင်ဘူးလင်းလင်းမြန်မြန်မသိဘူးအလင်းမြန် အကြံဉာဏ်မထုတ်နိုင်ဘူးဆိုလို့ရှိရင်မဆုံးနဲ့မဆုံးဖြတ်နိုင်တဲ့ထုံထုံထိုင်းတဲ့ပုဂ္ဂိုလ်ဟာသခိုးလိုပဲတောင်ပြကတွန်းချခံရလိမ့်မယ်သူဆိုဘာဖြစ်မယ်ဆိုတာကိုသခိုးမရိပ်မိခင်သူကတွန်းချလိုက်နိုင်တယ်ပေါ့သူ့ကိုချီးကျူးကြတယ်ယောဇဥပတိတံအဋ္ဌံခိဗ္ဗမေဝနိဘောဓေတိ ဖြစ်ပေါ်လာတဲ့အခြေအနေရရကိုတဲ့လင်းလင်းမြန်မြန်သဘောပေါက်တယ်လင်းလင်းမြန်မြန်သဘောပေါက်လို့မုတ်စတိတတ္တုတမ္ပတာရှန်သူနဲ့အကျဉ်းချက်တွေ့တဲ့အခါမှာအနိုင်ယူလိုက်နိုင်တယ်ပေါ့သူကအသာစီးရလိုက်တယ်တကယ်အင်အားချင်းရှင်ပြက်မယ်ဆိုရင်သူဆုံးမရှုံးမှလေ အဲ့တော့သူကအသာစီးရအောင်သူလုံနိုင်ခဲ့တယ်ပေါ့တဒဟံပါတိဂျဝနာခိရိဒုက္ခမိတတုကံတတုကဆိုရဲမုတ်တခိုးကိုတောင်ထိပ်ကနေပြီးတော့တွန်းချလိုက်အဲ့တော့သူတွန်းချပြီးတော့အိမ်ပြန်မို့ကြတော့မဖြစ်တော့ဘာလို့လို့ဆို ငွေတစ်ထောင်ကြီးပေးပြီးတော့တောင်းမှပဲသူလည်းကဲတင်ရသေးတယ်အိမ်တော်ပဲအနေနဲ့လည်းထားသေးတယ်အဲ့တော့မိဘကိုပြန်မပြောရတော့ဘူးပေါ့နော်ပြန်မပြောရတော့ဘူးအခုဒီလူကလည်းသူ့ကိုတတ်တဲ့လူဖြစ်နေတယ်တတ်ဖို့ကြိုးစားတဲ့လူဖြစ်နေမိဘကိုပြန်မပြောရတော့အိမ်လည်းမပြန်ရတော့ အိမ်မပြန်ရဲတော့လမ်းတစ်ဖက်ကနေပြီးတော့တောင်းသူ့လူတွေရှိတဲ့ဘက်ကိုမဆင်းမဲနဲ့ဘယ်သူမှမရှိတဲ့ဘက်ဆင်းသွားမှာပေါ့တန္တိကေတေတဝဋ္ဌာဏဥပိတ္တဝပပ္ပစိဟာတဝေကလည်းရသွားတာပေါ့သူမျက်နှိုးပြီးတော့ အကျဉ်ဆိုးတဲ့သခိုးကိုပြင်လို့ရမယ်ထင်ပြီးတော့ပေါင်းဖက်တယ်။ဂရိခေတ်မှာလည်းပဲဒီလိုဇလန်းတွေရှိတာပဲလေ။ဒီလိုအယသမားမသိရတဲ့နဲ့သူ့လက်ထက်ကျမှပြင်မယ်ဆိုပြီးတော့လက်တွဲတဲ့ပုံကိုယ်တွေနောက်ကြတော့ပြင်မရတဲ့အခါမျိုးဒါမျိုးတွေတကြဘူးတာပဲ။ဇလန်းတွေကအမျိုးမျိုးပဲနော်။ လူကတန်ရုံးစဉ်ရှိလာပြီဆိုရင်တန်ရုံးစဉ်နဲ့ပဲအကောင်းဘက်ကကြည့်တော့တာဘလောက်ဆိုးဆိုးသူပြောရင်ရမယ်လို့ထင်တယ်နောက်ဆုံးမရတဲ့အခါကျတော့မှအဲတတုကနဲ့ဘဒ္ဒတို့ဇလန်းလို့ဖြစ်သွားအေးသူဟာအိမ်မပြန်ရဲတော့အဝတ်ဖြူဝတ်တဲ့ နိဂန္တိနိဂန္ဓမတွေသို့မဟုတ်ပြပိုက်တွေပေါ့အဲ့ဒီသူတို့အကြောင်းကိုတွားလိုက်တယ်အဲ့တော့ဝုဖြူဝတ်တယ်ဆိုတဲ့နေရာမှာနိဂန္ဓလည်းဖြစ်เสียရှိတယ်နိဂန္ဓဆိုတဲ့ခိုင်းကဘာတော့ဆိုရင်အဝုံးမတဲ့ခိုင်းရှိတယ်အဝုံးဖြူဝတ်တဲ့ခိုင်းရှိတယ်နှစ်ခိုင်းရှိတယ်နိဂန္ဓနိဂန္ဓနာတာဗုဒ္ဓရဲ့တပည့်တွေပေါ့ မျိုးသမီးတွေရှိတယ်အဲ့တော့မျိုးသမီးအများစုကတော့ဝလစ်စလစ်နေပုံမရပါဘူးအမျိုးသားတွေကတော့ခရီးအိန္ဒိယတောင်မှပဲချိန်ဖုန်ကြီးဆိုတဲ့နာမည်နဲ့ရှိတယ်လေဘုရားကရသွားတဲ့လူတွေတွေ့တာပဲတချို့လဲချိန်ကြောင်းသွားလို့ရှိရင်အဝုံမို့တဲ့ကိုရောကြီးတွေတွေ့ရတယ်သူကဘာလို့ဆိုပိုင်ဆိုင်မှုတွေအလုံးစွန့်လွတ်ထားတယ်ပေါ့ဘာမှမပိုင်ဘူး အဝတ်တစ်ထည်ကိုတစ်ခုတော့မရှိမိမွေးတိုင်းဖာမွေးတိုင်းနေတာအဲ့ဒါသူတို့အနေနဲ့ဒါမြင့်မြတ်တဲ့အကျင့်လို့ယူဆတယ်အဝတ်တော်မဟုတ်ဘူးစားစရာခွက်လည်းမရှိဘူးသူတို့ပုံကျွေးအဲလက်နဲ့လက်ခုပ်ထဲထည့်ပြီးအဲ့ဒါစားလိုက်ရှည်တော့ရင်လည်းလက်ခုပ်နဲ့ပဲတောက်တယ်ပြီးတဲ့အခါကျတော့ လက်ဆေးပြီးတင်မတုပ်လိုက်တာပဲဘာမှမရှိဘူးလေသူတို့အဲ့ဒါအိန္ဒိယမှာချိန်ဖုန်ကြီးဆိုတာရှိတယ်အဲ့ဒီချိန်ကိုင်းကဆွေတံပရာဆိုတဲ့ခိုင်းရှိတယ်ဆွေတံပရာဆိုတာအဝတ်ဖြူဝတ်တဲ့ခိုင်းအံပရာဆိုတာအဝတ်ဆွေတဆိုတာအဖြူအဝတ်ဖြူဝတ်တာနိရှံပရာဆိုတာကျတော့အဝတ်မို့တဲ့ခိုင်းတဲ့ခိုင်းရှိတယ် အဲ့တော့မျိုးသမီးတွေကတော့ဆွေတံပရပဲဒါကြောင့်မို့လို့ဒီပဋ္ဌာဟာလည်းပဲဆွေတံပရနိကန္ဒအကြောင်းကိုရောက်သွားပုံရတယ်အဲ့ဒီမှာဘေကုဏီဝတ်လိုက်တယ်နော်သူတို့ရဲ့ဓလိထုံတန်းစင်လာရသဘင်ကိုကတ်ကြီးနဲ့ကြိုက်တာမဟုတ်သင်္နှုံးနဲ့လည်းရိုက်တာရိုက်တာမဟုတ်ဘူး တန္တာသေနစာကေတိမေလုံစိတ်တော်သဗ္ဗတော်တော်တရာအဲ့ဒီတော့ကအဲ့ဒီအဝတ်ဖြူဝတ်တဲ့နိဂန္တိအမျိုးသမီးတွေအကြောင်းမှာသူ့ကိုစပင်းကိုမွှင်းညက်နဲ့တပင်ချင်းနှုတ်တာတပင်ချင်းနှုတ် အဲ့တော့စဉ်းစားတာကြည့်ခေါင်းရိပ်တာအဲ့ဒါစပင်းနေရအများကြီးအဲ့ဒါကိုတပင်းချင်းနှုတ်ရမွေးညံနဲ့တပင်းချင်းနှုတ်တယ်တဲ့အဲ့ဒါမှသူတို့ဒါသူတို့ဆန်ချတာပေါ့သူတို့သူတို့ဆန်ချဖို့ဆန်ချနေရအဲ့လိုချအဲ့တော့ ကိုဆွဲနှုတ်ထားတဲ့အခါနောက်ထပ်ပေါက်လာတဲ့စပင်းတွေကဘလို့ဖြစ်မလဲနောက်ဆိုရင်လေးတွေကကွေးကွေးလေးတွေဖြစ်တယ်ဆန်ကောက်ချင်တဲ့လူတော့တော်ပဲဆိုင်တော်တော့ကောက်เสียမလို့ဆိုရင်ကိုမွေးညံ့တဲ့နှုတ်တော့နောက် အပေါက်လာတာတွေကအကောက်ကလေးတွေဖြစ်လာအဲ့ဒီအကောက်ကလေးတွေကနှထောင်းကလေးလိုဖြစ်လာသူ့ကိုကုဏလကေတာလို့ခေါ်တာအဲ့ဒါကြောင့်ခေါ်တာကေတာဆိုတာဆံပင်ကုဏလကနှထောင်းသက်ဖွယ်ဆံပင်လေးတွေအခွေလေးတွေအခွေလေးတွေဖြစ်လာနောက်ပြန်ပေါက်တဲ့ဟာ အဲ့တော့မွေးညက်နဲ့ဆွဲနှုတ်ခံရတယ်ပေါ့အဲ့လိုပေါက်လာတဲ့စပင်တွေကြောင့်မို့သူ့နာမည်ပြောင်းသွားတယ်ပပိစိတ်တဝါဒသမယံအာစိတ်ခိန်သူနိရတ္တအဲ့ဒီရောက်တဲ့အခါမှာသူတို့ရဲ့အယူဝါဒနဲ့တရားကျင့်စဉ်တွေကိုသင်ပေးတယ်ဘာမလုပ်ရဘူးဘာမလုပ်ရဘူးပေါ့ဒါတွေပေါ့ဘာလုပ်ရမဲဘာမလုပ်ရဘူးဒါတွေသင်ပေးတာ သူတို့ရဲ့ယူဝါဒတွေပေါ့သူတို့ဖာသာတရားလိုက်လိုက်နာရမယ့်ဟာတွေကိုလိုက်လိုက်နာခိုင်းတယ်နိဂန္ဓတွေဆိုလို့ရှိရင်ရှေးစိရှေးရှေးကို fresh water ခေါ်တာပေါ့ရှေးစိဆိုတာကြိုချက်ထားတဲ့ဟာမဟုတ်လို့ရှိရင်မတော့အောင်ရှေးစိမတော့အောင်ဘာလို့လို့ဆိုရင်အဲ့ဒီရေစိမ့်မှာ အစီဝါရှိတယ်ကြိုလိုက်ရင်တော့အဲ့ဒါသေသွားပြီပေါ့နော်ရှေးအစိမ့်ကိုမတော့ပါဘူးတဲ့တောက်လို့ရှိရင်ဗန္ဒနိပါဒကံထိုက်တယ်မြေချီမတူရဘူးတစ်ပင်နေမခိုးရဘူးခိုးရင်စီဝါကိုဖြည့်ဆည်းရရောက်လို့ဗန္ဒနိပါဒကံထိုက်တယ်အဲ့ဒါတွေသူသင်ပြပြီးတော့အဲ့ဒီတိုင်လိုက်နာခိုင်းမှုရတယ် အဲ့ဒါတွေကိုသူသင်ရတယ်တဲ့တတော်တန်ဥက္ခေတဝဟံနိတိရေတဝနာဧကိကသူတို့ရဲ့ဘာသာတရားတွေကိုသင်ယူမှတ်သားပြီးတော့ထိုင်ပြီးသူစဉ်းစားနေတာတယောက်တည်းထိုင်ပြီးတော့စဉ်းစားနေတာသမယန္တံဝိစေတေတိသူလိုက်ရမနဲ့အယူဝါဒတွေကိုစဉ်းစားနေတဲ့အချိန်မှာသူဝါနောမာနုတံကရံစေနံကရှသမိပေမေ ပါတိတဝပက္ကမိခွေးတကောင်ကလူတယောက်ရဲ့လက်ပြတ်ကြီးကိုခြေခြေလာပြီးတော့သူ့နားမှာချသွားသူ့မြင်ပြီးတော့လန့်ပြီးတော့ချသွားတာဖြစ်နိုင်ဘယ်သင်ချိုင်းကခြေလာတယ်တော့မသိဘူးလူရဲ့လက်ပြတ်ကြီးထထောင်စဲလောက်ကပြတ်တဲ့လက်ပြတ်ကြီးကိုခွေးကခြေလာပြီးတော့သူထိုင်ပြီးတော့စဉ်းစားနေတဲ့နားမှာသူ့နားလာချသွားတယ်အဲ့ဒီလက်ပြတ်ကြီးကလည်း အုပ်စော်တွေကနန်းလောက်တွေကကြအဲ့ဒီလူလက်ပြတ်ကြီးကိုသူ့နားလေးမှာလာချပြီးတော့ခွေးကထွက်ပြေးသွားတယ်အဲ့ဒီလက်ပြတ်ကြီးမြင်လိုက်တဲ့အခါဒိဋ္ဌဝါနိဗိဒ္ဓမလပိဟထန္တံပုလူဝကုလပိုးလုံးတွေနဲ့ရှင်စရာကောင်းတဲ့လူလက်ပြတ်ကြီးကိုချိန်ပြီးတော့အတုက နမိတ်အာယုံတစ်ခုသူရလိုက်အဲ့တော့မတင့်တယ်ဘူးဆိုတာအာယုံရတယ်ဆိုတာအဲ့ဒီလက်ပြက်ကြီးဟာယွန်းစရာကောင်းတယ်လို့သူ့လက်ကိုသူကြည့်တော့လေသူ့လက်ကလည်းယွန်းစရာကောင်းတယ်ဆိုတာအလုံးလူတွေရဲ့လက်ဟာဒီတိုင်းပဲဆိုတဲ့နိုင်ရှင်ပြီးတော့ဒီနှစ်သက်ဖွယ်မကောင်းတဲ့သဘောတရားတွေကိုသူအာယုံရသွားတယ်ပေါ့ အဲ့လိုအာယုံရတဲ့အခါမှာတတောဥဋ္ဌာယတန်ဝိခါဘသူကြည်လိုက်ကြည်လိုက်ဒီလိုလက်ပြကြည်တွေရှိတယ်လို့စိတ်ထဲမှာဘသူယုတ်ချိချိနှစ်သက်ဆရာမရှိဘူးဆိုတာ तू သိသွားတော့စိတ်ထဲမှာထိတ်လန့်ထိတ်လန့်ပြီးတော့ तू နဲ့အတူတကွတရားကျင့်မော်ဖြစ်တဲ့ အမျိုးသမီးတွေကိုမေးတယ်ပြောတယ်တဲ့တေဩဆိုဝိဇာဏန္တိတန်အထံတကြပဲခေါ်အခုလို့သူ့စိတ်ထဲမှာဖယ်ကြည့်လိုက်ကြည့်လိုက်လူတွေကအရှင်လဲရည်စက်ရုံစရာပဲသေမမဟုတ်ဘူးအတုဘကောင်လို့ဖြစ်နေတယ်ဆိုတော့ကျန်တဲ့သူ့အဖော်တွေကပြောကြတယ်တဲ့အဲ့ဒါဟာတကြဗုဒ္ဓဂေါရမရဲ့တရားပဲ ဂေါရမဘုရားဟောတာအတုပကမ္မထာဆိုတာအဲ့ဒီမှာရှိတယ်ပေါ့သူကြားဘူးနောက်အောင်နဲ့ပြောကြတာပေါ့နော်အဲ့ဒါနဲ့သူတာဟံတမထံပုတ်စိတ်တံဥပိတ္တောဗုဒ္ဓတာဝကေအဲ့ဒါကြားဘူးနောက်အောင်နဲ့ဘုရားရဲ့တပည့်ယဟန်နေနဲ့တွေ့တဲ့ခြီသွားပြီးတော့သူမေးတယ်အဲ့ဒါကိုမေးမယ်ပေါ့လေ ဘုရားရဲ့တပည့်ယဟန်နေစီသွားပြီးတော့မေးမဲ့ဒီဟာဒီလိုရှင်အသက်ရှင်တဲ့ပုဂ္ဂိုလ်တွေကြည့်လည်းပဲယွန်စရာဖြစ်နေတဲ့သူစိတ်ထဲမှာခုနလက်ပြကြီးကိုကြည့်ပြီးတော့ယွန်စရာဖြစ်လို့အလုံးကယွန်စရာဖြစ်နေတယ်ဆိုရဲအတွေ့အကြုံကောင်းတဲ့မှာရှိနေအဲ့ဒါနဲ့ဘုရားရဲ့တာဝကတွေကိုမေးမယ်ဆိုပြီးတော့တေမမတာယကိစိန်သူဘုရားတိထသတ္တိကံ အဲ့လိုသွားပေးဖို့ကြိုးစားတဲ့အခါမှာသူ့ကိုမြတ်စွာဘုရားထံပို့ပေးလိုက်ကြတယ်တဲ့သောမေဓမ္မမတိသေးသည့်ခန္ဓာယရဏဓာတုယောအတုပါနေဆာဒုက္ခတိအနတ္တတိသာနာယကအဲ့ဒီမှာမြတ်စွာဘုရားက ခန္ဓာယရဏဓာတ်လူရဲ့တဏ္ဍမှာရှိတဲ့သဘာဝတရားတွေကိုရှင်းလင်းပြီးတော့တရားဟောတယ်အတုကဘယ်ရာမှတင်တယ်မှုမရှိဘူးအနိစ္စ ဖြစ်လာပြီးပျောက်ကွယ်သွားတဲ့အနိမမြဲတဲ့သဘောတရားသာဖြစ်တယ်။ဖြစ်ပြီးပြက်ပျက်စီးမှုတွေရဲ့နှိမ့်ဆက်မှုကြောင့်ဒုက္ခသာဖြစ်တယ်။ကိုယ်လူတိုင်းဘာမှမဖြစ်ဘူးလို့ဆိုတဲ့အနတ္တသာဖြစ်တယ်လို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့အတုကအနိစ္စဒုက္ခအနတ္တဆိုတဲ့တရားကိုမြတ်စွာဘုရားရှင်းလင်းပြီးတော့ဟောလိုက်တာသူတတ္တဓမ္မံသူနေတဝဟံဓမ္မစက္ခုံဝိသောတရေ အဲ့လိုဖះဟောလိုက်တဲ့အခါကျတော့သူကတရားထုတရားမြတ်ရသွားတာတခါတယ်နော်ဘာလို့ဆိုဒိဋ္ဌဘဝကကျင့်သုံးခဲ့တဲ့အရှိန်ဝါတွေကလည်းရှိတာတတောဝိညာဒတတ္တမပပိစ္ဆံဥပတံပရမြတ်စွာဘုရားရဲ့တရားကိုသိလိုက်တဲ့အခါမှာချက်ချင်းပဲဘေကုဏီဘဝခွင့်တောင်းပြီးတော့ဘေကုဏီဝတ်လိုက်တယ်ဘေကုဏီဝတ်ဖို့ခွင့်တောင်းတယ် ခွင်တောင်းတဲ့အခါအာယစီတောတရာအာဟအေးပတ္တိတိနိုင်ကောမြတ်စွာဘုရားကမြတ်စွာဘုရားတန်ခွင့်ပြောင်းတော့မြတ်စွာဘုရားခွင့်ပြုလိုက်တယ်အေးဟိပတ္တိပတ္တာငါသာသနာကိုဝင်လာခဲ့လို့ခေါ်လိုက်တာ ਨੇ တတဟံဥပတ္တပ္ပနံပြိတ် ဘာဖြစ်သွားရောပရိဒံတောယမတ္တတံဘေကုဒီမှာဖြစ်တဲ့အခါမှာသူခြေဆေးရင်းနဲ့တရားလူရသွားဒီအသိဉာဏ်ဆိုတာထူးဆန်းတယ်တခုကိုအကြောင်းပြုပြီးတော့ဖြစ်တာပဲလေဆွမ်းငံပြန်ခြေဆေးတဲ့အခါမှာပထမခွက်လေးလောင်းလိုက်တယ် အဲ့ဒီရေကစီးသွားပြီးတော့ရက်သွားတယ်နောက်တစ်ခါတစ်ခွက်ထောင်းလောင်းတော့နောက်တစ်ခါရေကခုနတဲ့ကျော်လွန်ပြီးတော့စီးသွားပြီးတော့ရက်သွားတယ်နောက်ထပ်တတိယမြောက်တစ်ခွက်လောင်းလိုက်တဲ့အခါအဲ့ဒီရေကလည်းပဲစီးသွားပြီးတော့ခုနတဲ့ပို့ပြီးတော့အဝေးရောက်သွားတယ်အဲ့ဒါကိုအာယုံပြုတ်ပြီးတဲ့အခါမှာသူက သင်္ခါရတရားတွေဟာမမြဲဘူးလို့ခြေဆေးရင်းကနေပြီးတော့သူသဘောပေါက်ပါတယ်။ဖဲရံမမမြဲဘူးရေလေးဟာလည်းပဲစီးသွားပြီးတော့ပျောက်သွားပြီပျက်စီးသွားပြီဆိုရတွေကိုအလုံးသင်္ခါရတရားတွေရဲ့ဖြစ်လာမှုပျက်စီးသွားမှုဓာရီကနေဆက်ဆက်ပြီးတထာသဗ္ဗေပိသင်္ခါရေဣတိတံစိန်တယိန္တရာကျန်တဲ့သင်္ခါရတွေလည်းအလုံးဒီတိုင်းပဲ ဘယ်ရမှမမြဘူးမမြဲဘူးအလုံးဟာဖြစ်ပြီးရင်ပျောက်ကွယ်သွားတာပဲပျက်စီးသွားတာပဲရှေးဟာလည်းစီးသွားပြီးရပ်သွားပြီး ရှေ့ဆက်မစီးနိုင်တော့ဘူးအဲ့တော့ပျက်စီးသွားတာပဲပျောက်ကွယ်သွားတာပဲလို့သင်္ခါရတရားတွေကိုဆင်ញင်စဉ်းစားရင် တတောစိတ်တံဝိမု ക്തി မေအနုပါဒာယတပ္ပတောတဏ သင်္ခါရတရားတွေနဲ့ပတ်သက်ပြီးတဏှာအမြင်ဒိဋ္ဌိအမြင်တွေကနေအစွဲလန်းနေကင်းပြီးတော့လုံးဝသူ့စိတ်ဟာကိလေသာတွေကနေလွတ်မြောက်သွားပါတယ်တတော်စိတ်တံဝိမု ක්ෂ ိမိအဲ့ဒီလိုကိလေသာတွေကလွတ်မြောက်တယ်ဆိုတော့ယ ahanan ဖြစ်သွားတာပေါ့နော် ချက်ချင်းပဲသင်္ခါရတရားတွေရဲ့မမြဲမှုကိုသဘောပေါက်ရင်အသိဉာဏ်ထက်ထက်မြက်လို့သူကယန္တာမှာဖြစ်သွားတယ်ခိပ္ပပိညာဏမကံမေတရာပညာပယိစီနောယန္တာဖြစ်သွားတဲ့အခါ မြတ်စွာဘုရားကဘေကုဏီမတွေကိုဘေကုဏီတွေကိုဣတရေရတုနဲ့ချစ်တူမြောက်စားတဲ့အခါမှာ သူ့ကိုခိဗ္ဗဖိညာလင်းလင်းမြန်မြန်အတိညာပေါက်တယ်အဲ့တော့သူကမ္မထာရှုတာလေးကအမတမမြန်တယ်လေခေါဏခွေးတကောင်ခြိလာတဲ့လက်ကိုကြည့်ပြီးဒီအတုဘကမ္မထာက ပေါ့ပေါ့ရောက်ဖြစ်သွားတယ်အဲ့ဒီကနေပြီးတော့ရှည်စည်းတာလေးကိုကြည့်ပြီး ဖြစ်လာပြီးတဲ့နောက်ပြတ်သွားတယ်ဆိုတာကိုလေချက်ချင်းသဘောပေါက်သွားပြီးယန္တာဖြစ်သွားတယ်အဲ့ဒါလိုယန္တာဖြစ်သွားတယ်နောက်ဆုံးချိန်မှာသူတရားသူတရားမြတ်တရားရဟန္တာဖြစ်လိုက်တာနဲ့တပြိုင်နက် အဲ့ဒီသုဆဝတိဟောမိတကောဘိညာဉ်နေလဲကုံရတယ်ဒိဗ္ဗယသောတတတုယပရစိတ်တာနိသာနာမိတတုသာသနာကာရိကာသံဘိညာဉ်နေရောအပြည့်စုံရသွားအလုံးထူးခြားထက်မြက်တဲ့ဖေကုဏိမတခုဖြစ်သွားပြီဘဝရဲ့ဝန်တော်အမိုးကြီးကိုခြပြီးသားဖြစ်သွားတယ် ယတထာယပပိစိတောကာရတမနာကာရိယသောမိအထောအနုပတောသဗ္ဗတံသနခယောသာသနာဘောင်ဝင်လာခြင်းရည်ရွယ်ချက်ဖြစ်တဲ့တာယောစဉ်ကုံကုံနဲ့ရတ္တမေရတ္တဖို့ဆိုတာသူရပြီသူဟာမျက်မှောက်ပြုတ်ပြီလို့နောက်ဆုံးအချိန်မှာသူရရှိတဲ့တရားသူတွေကိုထုတ်ဖို့ပြောကြတယ်အိဋ္ဌံသူဋ္ဌံ ဗတ္တကုဏလကေတဘေခုနိဣမကာထာယောဘာသိတာဒီပါရံရဲ့ဏိကုံချုပ်မှာယခုတိုင်းပဲဗတ္တကုဏလကေတလို့ခေါ်တဲ့ဘေခုနိမဟာဒီကာထာတွေရွတ်ဆိုပြီးတော့သူ့ဘဝစာကြောင်းကိုဟောကြားခဲ့တာဖြစ်ပါတယ်တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့ခေမထေရီမတို့ကဲ့သို့ ပါရမီဘဝတွေဖြစ်ကျင်လာတဲ့အတိုင်းနောက်ဆုံးနေ့အတွေ့အကြုံတွေကတော့တူနဲ့တူမတူကြဘူးမိမိပါရမီအားလျော်စွာထူးခြားတဲ့တရားများကိုသိရှိပြီးနောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုသွားကြတာဖြစ်တယ်ပေါ့ဒါကြောင့်ဗဒ္ဒကုဏလကိတာထေရီမရဲ့ဘဝစကြောင်းကိုနာယူမှတ်သားကြပြီးမိမိတို့ဘဝ အကောင်းဆုံးဖြစ်အောင်ကြင်ကြံကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်း